သာသနာတော်တက္ကရီ2560ပြည့်နှစ်ကောဇာတက္ကရီ1398ခုနှစ်ကဆုံလပြည့်ကျော်13ရက်ခရစ်နှစ်2016ခုဇွန်လ3ရက်တောက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီ သံဃိပရိယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမိမချုသင်မောင်မိသားစုများဤဓမ္မစက္ကုဓမ္မယုံတော်ရေးအတွင်းမှာရှင်မင်းဝန်ဆရာတော်ဤငါရဲ့မာတိပဋ္ဌာန်ချိန်ပြည့်တရားစခန်းပွဲဒီငါရဲ့အတွင်းနဲ့လည်းပဲ တရားသဘောလေးတွေသိသွားနိုင်တယ်ငါရဲ့အတွင်းနဲ့ပဲယုံနံွယ်ကြောင်းကျိုးသိပြီးတော့ဖြစ်ပြလည်းပဲမြင်တဲ့ဉာဏ်အစဉ်တန်းလည်းပဲရရှိသွားနိုင်တယ်ပါရမီရှိမယ်ဆိုရင်တော့အပေထိအောင်လွတ်နိုင်တဲ့ဉာဏ်အစဉ်တန်းထိအောင် ရရှိသွားနိုင်မှာဒါကြောင့် ဝတ္တိပဋ္ဌာန်တရားကိုဒီနေ့တောက်ကြနေပေါ့နော်ဒီနေ့ကစပြီးတော့ဘုန်းကြီးတို့9ရက်တိုင်တိုင်နာနဲ့9နာရီနဲ့15ချိန်မှာစပြီးတော့တတိပဋ္ဌာန်ရှုမှတ်ပွားများအားထုတ်နည်းသင်ကြားပေးပြီးတော့ပြသပေးမှာဖြစ်ပါတယ်ညနေ9နာရီ 30ချိန်မှာဒီမှာ9နာရီ15မိနစ်အချိန်မှာညနေပိုင်းညပိုင်းမှာလည်းပဲဒီသတိပဋ္ဌာန်တရားအာထုတ်သူများရနိုင်တဲ့အကျိုးတရားများကို ဖွင့်ပြတဲ့သတိပဋ္ဌာန်ရဲ့ဂုံကြီးပြတရားတော်များကိုဟောကြားပေးမှာဖြစ်ပါတယ်ဒီတော့ မိမိတို့ဒီမှာတတိပဋ္ဌာန်တရားတွေအထုတ်တော့မယ်ဆိုရင်တော့အရေးကြီးဆုံးဟာတော့နံပါတ်1ကသီလစင်ကြယ်ရမှာဖြစ်ပါတယ်။တရားထုံးမဲ့ပုဂ္ဂိုလ်ဟာသီလစင်ကြယ်ရမှာဖြစ်ပါတယ်။သီလကိုတထိုင်တွင်းပဲဖြစ်စေပေါ့။နေ့တစ်ဝက်ပဲဖြစ်စေသို့မဟုတ်တနေ့တာညနေပိုင်းအထိပဲဖြစ်စေ။ ကိုယ့်ရဲ့အချိန်ပိုင်းကန့်သက်ပြီးတော့လည်းပဲသီလကိုစောင့်တည်လို့ရပါကာလပရိယန္တကာလပရိယန္တကာလပိုင်းခြားနဲ့သီလစောင့်တည်တာအချို့တထိုင်တွင်းမှာသီလစောင့်တည်တယ်တချို့နေ့တဝက်စောင့်တည်တယ်တချို့တနေ့တာစောင့်တည်တယ်တချို့တော့တရေလုံးလုံးပေါ့နေရောညရောဒီလိုစောင့်တည်တယ်အဲတော့ကိုယ့်ရဲ့ကာလပိုင်းခြားနဲ့စောင့်တည်လို့ရအောင်အချို့က ရှဘသီလပေးတဲ့အခါရှဘသီလခံယူတဲ့အခါမှာဩငါဒီနေ့ဥပုပ်မှာမဆောင်မဲဆိုပြီးတော့လိုက်ပြီးတော့သီလကိုမဆောက်တည်ပဲဖြစ်မဆောက်တည်ရင်မိမိဒီသီလကုသိုလ်မရတာပဲရှိဒီသီလကုသိုလ်ကိုမိမိဟာတထိုင်လေးဆောက်တည်လိုက်ရင်တထိုင်သီလကုသိုလ်ဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာဆိုရင်အချို့ပုဂ္ဂိုလ်တွေကညစာမစားပဲမနေနိုင်တော့ အဲဒီဝိကာလဘောဓနာသိက္ခာဘုရောက်ပြီဆိုရင်ပါဇက်လေးပိတ်ထားတယ်မဆိုးလိုက်မဆိုးလိုက်မဆိုးတော့ဒီကုသိုလ်မရတာပဲရှိတယ်ကိုကတထိုင်လေးစောက်တည်နိုင်ရင်ဒီတထိုင်လေးကိုကိုကစောက်တည်လိုက်ရတယ်တန်တထိုင်အတွင်းကုသိုလ်ရချိုးချိုးပုဂ္ဂိုလ်ကြတော့နိစ္စကိတဝါရိတဝိတုကဒသနာဆိုတဲ့ဒါတွေပြောပါနေမိမိကဝါသနာပါတော့ TV ဖွင့်ကြည့်မယ်ဒါတွေကြည့်မိမယ် ဟောဒါလေးမကြည့်ပဲမနေနိုင်ဘူးဆိုပြီးတော့မဆောက်တည်ဘူးမဟုတ်ဘူးဆောက်တည်ပါတထိုင်အတွင်းကုသိုလ်ရသွားတာအချို့မျိုးသားများကြတော့အရေးလေးပါလေးတောက်တတ်တဲ့ဝါသနာရှိတော့သူရမေရအသိခါဘုံလေးချပြီးပြီဆိုရင်မဆိုးဘူးသူတို့ပါဇက်လေးပိတ်ထားကြတယ်မဟုတ်ဘူးဒီမှာမိမိဆောက်တည်တဲ့အချိန်လေးမှာမိမိသီလကုသိုလ်ရသွားတာတထိုင်ဆောက်တည်နိုင်ရင်တထိုင်ဆောက်တည်မယ်ကျောင်းတွင်းဆောက်တည်နိုင်ရင်ကျောင်းတွင်းဆောက်တည်မယ်ဓမ္မယုံတွင်းဆောက်တည်နိုင်ရင်ဓမ္မယုံတွင်းဆောက်တည်မယ်ဆောက်တည်ရ အဲ့လိုစောင့်တည်ပြီးတော့တရားအထုပါဒီလိုမဟုတ်ဘူးဆိုရင်မိမိဟာ၅ပါးသီလ7ပါးသီလနဲ့မှတရားအထုလို့ရတာမဟုတ်ပါဘူး၅ပါးသီလစောင့်တည်ထားလို့၅ပါးသီလပြည့်စုံ စင်ကြယ်နေရင်လည်းပဲတရားအထုလို့ရပါဒါကြောင့်တရားကိုရှုတော့မယ်ပွားတော့မယ်အထုတော့မယ်ဆိုရင်မိမိသီလကိုတော့စင်ကြယ်စေရမယ်သီလစင်ကြယ်စင်ကြယ်တဲ့သီလအခြေခံပြီးတော့ ဒီသတိပဋ္ဌာန်ဝိပဿနာတရားတွေပွားများအားထုတ်ရင်စိတ်တည်ငြိမ်မှုတမာရီလည်းမြန်မြန်ဖြစ်တယ်။ယုံနာဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေလည်းမြန်မြန်ဖြစ်တယ်။ဒါကြောင့်တရားအထုတ်မဲ့ပုဂ္ဂိုလ်များအဲ့ဒီသီလကိုအခြေခံဖြစ်တဲ့သီလကိုတော့စင်ကြယ်အောင်ဆောင်ထည့်ရမယ်။အဲ့ဒီစင်ကြယ်တဲ့သီလအခြေခံပြီးတော့တရားအထုတ်တော့မယ်ဆိုရင်အထုတ်မဲ့ပုဂ္ဂိုလ်များတရားအမထုတ်ခင်မှာ ကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်ကုဆောင်တရား၄ပါးရှိတယ်။အဲဒီကုဆောင်တရား၄ပါးကနံပါတ်၁ကဗုဒ္ဓနုတ္တိဗုဒ္ဓနုတ္တိဆိုတာဘုရားရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်ပွားများတာပေါ့အဲတော့ခုမိမိတို့ကတရားအထုတော်မယ်ဆိုရင်တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကို ပင်စပဋိဋ္ဌိတံတဲ့ထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချမယ်ထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချရှိကိုဥချတဲ့အခါမှာလည်းပဲဘုရားရှင်ရဲ့ပုံတော်ထက်ဂုံတော်များကိုအဲ့ဒီမှာထုံမှန်းပြီးတော့အာယုံပြုပြီးတော့ရှိကိုဥချခြင်းအပြင်ဒါဗုဒ္ဓနုတ္တိဆိုတဲ့ဂုံတော်တွေတပါးလည်းပွားပြီးဖြစ်သွားတယ် တရားမှုတရားရှုမှတ်တော့မယ်ဆိုရင်ဒီတိုင်းလေးငုတ်တုတ်လေးလာထိုင်ပြီးမျက်စိလေးမှိတ်ပြီးရှုမှတ်ရတာမဟုတ်ဘူးတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုတေချာထီခြင်း၅ပါးနဲ့ရိုသေသေးရှိကိုဥချက်ဥကြတဲ့ခံမှလည်းပဲပုံတော်ကိုဂုံတော်တွေထုံမွမ်းပြီးတော့ဘုရားရှင်ရဲ့ဂုံတော်တွေအာယုံပြုမြတ်စွာဘုရားရှင်ရဲ့ဂုံတော်တွေမြတ်စွာဘုရားရှင်မှာကိလေသာဆိုတဲ့အပူတွေကင်းတော်မူတဲ့ပူဇော်ထူခံတော်မူလိုက်တယ် အဲဒီလိုဂုံတော်တွေကိုအာယုံပြုပြီးတော့မိမိကယူသေးသေးရှိခုဥချတာပေါ့ကိုယ်ဒါနုဒတိဂုံတော်ပွားပြီးသားဖြစ်သွားအဲဒီလိုဂုံတော်ကို ပွားများပြီးပြီဆိုရင်မေတ္တာဘာဝနာနံပါတ်2ကမေတ္တာပွားရမယ်အာလုံးတ attva တွေရဲ့ပုံမှာမေတ္တာစိတ်ကြီးဖြန့်ပြီးတော့မေတ္တာပွားအာလုံးတ attva တွေချမ်းသာကြပါစေချမ်းသာကြပါစေ။ စိတ်ဆင်းရဲကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်တပြားချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့မေတ္တာပွားမေတ္တာပါဝနာအဲလိုအားလုံးကိုမေတ္တာဘာဝနာပွားများပြီးပြီဆိုမှနံပါတ်3အတုပဘာဝနာဒါတရားအထုံးမဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရားမရှုမှတ်ခင်မှာဒါကြိုတင်ပွားရမှာ အဲတော့အတုပဘာဝနာဆိုတာအတုပဆိုတာက ပါဠိလိုမြန်မာလိုဆိုတော့မတင့်တယ်တဲ့သဘောပေါ့မိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောကိုမိမိရဲ့ဉာဏ်ထဲမှာတခဏတာလေးဆင်ခြင်ပွားများရတယ်ဒီခန္ဓာကိုယ်ကြီးဟာ32ကွဋ္ဌာတာစုဝေးများတာဖြစ်တယ်ဒီ32ကွဋ္ဌာတာစုဝေးကို တစုစီတပုံစီ ပုံပြီးတော့ခွဲပြီးပုံကြည့်ကိုယ်စိတ်ထဲမှာဆံမင်းကတပုံမွေးခြင်းကတပုံခြေတဲ့လက်သေးတွေကတပုံအယိုးတွေကတပုံအရေးတွေကတပုံအသွေးတွေအသားတွေနှလုံးတွေကြောက်ကတွေဥသိနေဥမတွေစုပ်တွေမြေးတွေပြင်းနေစသည်ဖြင့်တပုံစီပုံပြီးတော့ထားကြည့်။တလိတ်တို့ချွဲကန်းတို့တတွေးတို့နှက်တို့ကြီးကြီးတို့ကြီးငယ်တို့စသည်ဖြင့်အဲဒီလိုတပုံစီပုံထားကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးဟာဘာမှမတင့်တယ်ဘူး အဲ့ဒီမတင့်တယ်တဲ့သဘောကိုမိမိရဲ့ဉာဏ်ထဲမှာတခဏတန်လေးဆင်ခြင်ပွားများလိုက်ဒါကိုအတုပဘာဝနာအဲ့ဒီလိုအတုပဘာဝနာကိုနှလုံးသွင်းဆင်ခြင်လိုက်ရတယ်ဒီလိုဆင်ခြင်ပြီးပြီဆိုရင်နံပါတ်၄မရဏနုဒ္ဒတိမရဏနုဒ္ဒတိဆိုတာသေခြင်းတရားကိုနှလုံးသွင်းတာလေငါသည်မௌချသေရမည်ချိန်ပိုင်းနာတို့တို့သည် သိခြင်းတရားကိုမိမိနှလုံးသွင်းအနေကနှလုံးသွင်းအဝေးကြီးမှထားပြီးနှလုံးမသွင်းနဲ့အချိန်ပိုင်းလေးပဲဒီတရားထိုင်နေရင်လည်းသိနိုင်တယ်ရရင်လည်းသိနိုင်တယ်သွားရင်လည်းသိနိုင်တယ်အဲဒါသိခြင်းတရားလေးကိုနှလုံးသွင်းလိုက်အဲလိုနှလုံးသွင်းဆင်ခြင်ပြီးပြီဆိုမှမိမိရှုမှတ်မယ်ကမ္မထံတရားကို ရှုမှတ်ပွားများအထုံးမှဖြစ်ပါအဲလိုမိမိရှုမှတ်ပွားများအထုံးမယ်ကမ္မထံတရားကို ရှုမှတ်တော့မယ်ပွားများတော့မယ်အာထုတ်တော့မယ်ဆိုရင်အာထုတ်ပုံ အာထုတ်နည်းကိုပြည့်ပြည့်စုံစုံလေးသဘောပေါက်ဖို့လိုတယ်တရားထိုင်နေထိုင်နေဆိုပြီးငုတ်တုံလေးလားထိုင်တယ်ငုတ်တုံလေးထိုင်ပြီးတော့တွေးကြင်ရတွေးစဉ်းစားကြင်ရစဉ်းစားပြီးတော့ဒါနဲ့ပဲသူများဖြုတ်တော့တရားဖြုတ်သွားတယ်ခွန်ကြီးအခုပဲဒီမှာသမ္ဗရံဘက်မှာတရားစခန်းတစ်ခုမှာ ယောဂီဒကမာကြီးတယောက်တရားအထုတ်တယ်သူ့ကိုခေါ်လာတဲ့ပုဂ္ဂိုလ်ကဘုန်းကြီးစီကိုခေါ်လာပြီးတော့တရားတွေ့ကြုံလေးတွေအထုတ်ထားတာလေးတွေမင်းမြန်လို့ရတယ်လျှောက်ထားလို့ရတယ်ဆိုပြီးခေါ်လာတယ်ခေါ်လာတဲ့အခါကလည်းကြတော့ဘုန်းကြီးကတရားရှုမှတ်လို့ရပြီလားမေးတယ် သူဘယ်လိုရှုမှတ်ရမှာလဲဒါဘုန်းကြီးနေ့စဉ်တရားရှုမှတ်ပုံတရားဟောပေးနေတာနော်ထိုင်ရှုမှတ်တယ်မနေ့ပိုင်းဆိုရင်လည်းပဲတရားရှုမှတ်ပုံပဲတရားဟောပေးတယ်ညနေပိုင်းမှာကျတော့ဒီလိုအထုတ်လို့ရနိုင်တဲ့အကျိုးလေးတွေပြောပေးတယ်အဲ့ဒါ၃ရက်မြောက်လောက်မှဘုန်းကြီးတို့သူတို့တွေ့ပေးတယ်အဲ့တွေ့တဲ့အခါကလည်းကြတော့သူမရှုမှတ်ဘူးဒီလိုဆိုရင်လို့ဘုန်းကြီးကထိုင်တော့ထိုင်နေတာတွေ့တယ် ဘာတွေမှတ်နေလဲလို့သူမေးတယ်ဘာမှတ်ဘူးတဲ့ဘာမှမမှတ်ဘူးတဲ့ဒီလိုဆိုရင် ထိုင်ပြီးဘာလုပ်နေတာငြိမ်ငြိမ်လေးထိုင်နေတယ်အဲတော့ဘုန်းကြီးတို့ဒီမှာဓမ္မစကုကယောဂီတွေလည်းငြိမ်ငြိမ်လေးထိုင်နေတဲ့အထက်မှာမပါဘူးရေးကြည့်တယ်ရှုမှတ်နေဖို့ရေးကြည့်တယ်ထိုင်ုံလေးလာထိုင်နေတာမျိုးတော့ဘာမှတတိလည်းမဖြစ်ဘူးတမာရီလည်းမဖြစ်ဘူးဝိပဿနာဉာဏ်လည်းမဖြစ်ဘူးတတိပဋ္ဌာန်လည်းမဖြစ်ဘူးမဲခင်လည်းမဖြစ်ပါဘူး ကမ္မထမ်းလည်းမဖြစ်ပါဘူးထိုင်ုံလေးထိုင်နေုံနဲ့အဲ့တော့တရားရှုမှတ်ဖို့လာပြီဆိုရင်ရှုမှတ်ပုံပွားများပုံအာထုတ်ပုံဒါကိုသဘောပေါက်နားလည်ဖို့ပထမအရေးကြီးဆုံးပဲမိမိအာထုတ်တဲ့တရားဟာဘယ်လိုရှုမှတ်ရမှာလဲဥမာအဖြစ်ဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံမှာကမ္မထမ်းနည်းတွေအများကြီးပါဒီအမေရိကန်မှာလည်းပဲနေပေါင်းစုံလာနေတာပါ အဲ့တော့ဂတိကမ္မထာနည်းတွေထဲမှာထင်ရှားဆုံးပြောရရင်ဘုန်းကြီးတို့မဟာစီမိုးခုတ်တောင်ပုလူလေဒီဒါတွေဟာထင်ရှားဆုံးကမ္မထာနည်းတွေပါအဲ့တော့ထင်ရှားဆုံးကမ္မထာနည်းတွေဆိုတော့ဒီပုဂ္ဂိုလ်ကိုကမဟာစီနည်းနဲ့မဟာစီတရားဥပနိဒေယအတိုင်းပြသတဲ့တရားနည်းကိုအားထုတ်မယ်ဆိုရင်အဲ့ဒီမာစီဆရာတော်ဘုရားကြီးရဲ့အထုပ်ပုံအထုပ်နည်းကိုသဘောပေါက်နားလည်ဖို့လိုတယ် အဲလိုဆိုရင်တရက်အထုတ်လည်းတရက်အကျိုးရှိတယ်နှစ်ရက်အထုတ်လည်းနှစ်ရက်အကျိုးရှိတယ်ငါးရက်အထုတ်လည်းငါးရက်အကျိုးရှိတယ်တကယ်လို့မိုးကုတ်နီးနဲ့တရားအထုတ်တော့မယ်ဆိုရင်လည်းပဲမိုးကုတ်နီးနဲ့ရှုမှတ်ပုံအထုတ်ပုံကိုသဘောပေါက်ဖို့လိုတယ်အဲလိုသဘောပေါက်ရင်မိမိအထုတ်တဲ့ရက်ကလေးဟာတရက်အထုတ်လည်းတရက်အကျိုးရှိတာပဲနှစ်ရက်အထုတ်နှစ်ရက်သုံးရက်အထုတ်သုံးရက်အကျိုးရှိတာအဲဒီလိုပဲတခြားနည်းတခြားနည်းတွေနဲ့အာထုတ်တော့မယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့ အာထုပုံအာထုနီးဟောပြောပြတာကိုတေချာသဘောပေါက်အောင်နားလည်အောင်တေချာနားထောင်ထားဖို့မှတ်သားထားဖို့လိုပါတယ်အဲ့ဒီလိုအာထုပုံအာထုနီးလေးသဘောပေါက်နားလည်ထားပြီဆိုရင်မိမိဟာအဲ့ဒီအချိန်ကိုမိမိအကျိုးရှိရှိအသုံးချရတယ်နားမလဲရင်အဲ့ဒီပုဂ္ဂိုလ်အကျိုးရှိရှိအသုံးမချတတ်ဘူးငုတ်တုတ်ထိုင်ပြီးတော့တွေးခြင်းရတွေးစဉ်းစားခြင်းရစဉ်းစားနာယီပြည့်ပြီဆိုတာ နိုင်ပြည့်ပြီဆိုထားထိုင်ယုံထိုင်ပြီးတော့နိုင်ပြည့်တော့ထနေတာဆိုတော့ဘာမှအကျိုးမရှိဘူးသူဟာအညောင်းပဲဖတ်တယ်မယ်ဘာမှတခြားတတိသမารိမဖြစ်နိုင်ဘူးမဲခင်မဖြစ်နိုင်ဘူးတတိပဋ္ဌာန်မဖြစ်နိုင်ဘူးကမ္မထာမဖြစ်နိုင်ဒါကြောင့်မို့ဘုန်းကြီးတို့အခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိတယအတိုင်းကိုတတိပဋ္ဌာန်ရှုမှတ်နည်းတွေ အာထုပ်ပုံအာထုပ်နည်းတွေကို မာစီဆရာတော်ဘုရားကြီးကိုယ်တိုင်ဟောကြားတဲ့တင်တန်းတရားအလုတ်ပေးတရားကိုဘုန်းကြီးဟာဖွင့်ပြပေးမှာဖြစ်ပါတယ်။ဒါကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့အတန်တော်ကိုလည်းမကြားဘူးတဲ့ပုဂ္ဂိုလ်မနာဘူးတဲ့ပုဂ္ဂိုလ်လေးနာဘူးကြားဘူးသွား။ဒါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဆိုတာတက်ဘုန်းကြီးတို့ရှိမိတဲ့ပုဂ္ဂိုလ်တွေပရိယတ်တိဘက်ကဘလောက်ထိအောင်သာသနာမှာဆောင်ရွက်သွားလဲဆိုရင် စထတန်ခါယနာတင်ပွဲကြီးဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာမှာတန်ခါယနာတင်နေဆိုတာ6ကြိမ်ပဲတင်တယ်အဲ့ဒီ6ကြိမ်တင်တဲ့အထဲမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတကယ်အမေးပုစကနေရာဒီနေရာကနေပြီးတော့တုတ်တံပြီးဓမ္မဝိနည်းဆိုတဲ့ပိဋကတ်၃ပုံကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအားလုံးမေးမြန်းလိုက် အဲ့လိုမေးပုစက နေရာကဆိုတာမေးနိုင်တယ်ဆရာလုပ်တယ်ဆိုတာမတက်ဘဲနဲ့ဆရာလုပ်လို့မရဘူးဒါလေးကိုလည်းနားလည်ထားဘူးအဲ့တော့ဗိဓကသုံးပုံကို အားလုံးတက်မြောက်ထားတဲ့မာဇီဆရာတော်ဘုရားကြီးဆိုဒီဆရာတော်ဘုရားကြီးဟာဒီမြတ်စွာဘုရားဟောတဲ့ဒေသနာတော်ကြီးထဲမှာကိုယ်တိုင်လည်းပဲဆရာသမားထံမှာနီးခံတယ်ကိုယ်တိုင်နီးခံပြီးတော့မှကိုယ်တိုင်ကြကြနတ်နတ် စိတ်တိုင်းကြကျဉ်နှံ့လောက်အောင်အာထုတ်အဲဒီလိုအာထုတ်ပြီးတော့လည်းပဲကိုယ်တိုင်လည်းပေါက်မြောက်အောင်တပါးတဲ့ဧကစားတွေအာထုတ်တော်မူတယ်အဲဒီလိုကိုယ်တိုင်လည်းပေါက်မြောက်အောင်အာထုတ်ပြီးတဲ့အခါကလည်းကြတော့မှအာလုံးရဟန်းရှင်လူပြိတ္တများကို1300ပြည့်နှစ်ကစပြီးတော့ဒီသတိပဋ္ဌာန်ဝိပဿနာကျင့်စဉ်တွေကိုဆရာတော်ဘုရားကြီးဟောကြားတော်မူခဲ့အခုဆိုရင်88နှစ်ရှိသွားပြီ ဒါ1300ပြည့်ကဆိုတော့1388ဆိုတော့90နဲ့ရှိနေရှိသွားအဲလိုကိုယ်တိုင်လည်းပေါင်းမြောက်အောင်ကျင့်ကြံအားထုတ်တယ်ကိုယ်တိုင်ကျင့်ကြံအားထုတ်တတ်တဲ့တရားတွေကိုလာလာသမျှယဟန်ရှင်တို့ပြိတ္တများကိုလည်းပဲဒီတိပဋ္ဌာန်ဤအတိုင်းပဲကိုယ်တိုင်အားထုတ်လို့သဘောကျထားတဲ့အတိုင်းပဲသူတင်ညွှန်ပြပေးတယ်အဲတော့တိပဋ္ဌာန်ဤဆိုတာကကိုကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ္တ ानु ပဒနာဓမ္မ ानु ပဒနာဆိုတာတိပဋ္ဌာန်ရှုမှတ် အာယုံ၄မျိုးရှိပါအဲ့ဒီကျွမ်းမရအာယုံ၄မျိုးကိုဘုရင်ဒီမှာပေါ်တဲ့အာယုန်တိုင်းကိုရှုမှတ်အားထုတ်သွားတဲ့နည်းဖြစ်ပါတယ်။တခုတည်းသောအာယုန်ကိုစူးစိုက်ပြီးတော့အတင်းရှုရတဲ့နည်းမဟုတ်ပါဘူး။မိမိခန္ဓာကိုဉာဏ်ဆိုတဲ့တတိဥသိတဲ့စိတ်လေးနဲ့စောင့်ကြည့်ပြီးတော့ ပေါ်လာတဲ့အာယုံပေါ်လာတဲ့အာယုံကိုစောင့်ဆောင်ပြီးတော့ရှုတဲ့နည်းဒါဝိပဿနာနည်းဆိုတာကဘုန်းကြီးတို့ယောဂီများ လိုက်ရှုတဲ့နည်းမဟုတ်ဘူးစောင့်ရှုတဲ့နည်းလိုက်ပြီးတော့အတင်းရှုတဲ့နည်းမဟုတ်ဘူးစောင့်ရှုတဲ့နည်းနောက်ပြီးတော့တခုတည်းသောအာယုံကို ရှုရတဲ့နည်းမဟုတ်ဘူး၆ဓာရကပေါ်သမျှအာယုံကိုသာစောင့်ပြီးတော့ရှုတဲ့နည်းအဲဒီလိုဆိုတော့ကျေးဇူးတော်ရှင် မာဇီဆရာတော်ဘုရားကြီးဟာအခု တရားရှုမှတ်ကြမယ်တတိပဌာန်နည်းနဲ့ရှုမှတ်ကြမယ်ယောဂီများကိုထိုင်ပြီးတော့ရှုမှတ်တဲ့အခါမှာကာယ ानु ပတနာဘယ်လိုရှုမှတ်မလဲကိုယ်မူရာလေးတွေဖြစ်ပေါ်လာတာဘယ်လိုရှုမှတ်မလဲဆိုတဲ့ရှုမှတ်ပုံတွေကိုသင်ပေးလိမ့်မယ်ဝေဒနာနုပဒနာခံစားမှုလေးတွေဖြစ်ပေါ်လာတဲ့ဝေဒနာလေးတွေခံစားမှုလေးတွေဖြစ်ပေါ်လာရင်အဲ့ဒီဝေဒနာလေးတွေရှုမှတ်ပုံလေးနောက်ပြီးတော့စိတ်တ ानु ပဒနာမိမိရဲ့စိတ်တွေ အခုတရားစပြီးရှုမှတ်အားထုတ်စဉ်မှာစိတ်လေးတွေက ကိုရှုမှတ်တဲ့အာယုံပေါ်မှာပို့လို့မရသေးဘူးအဲဒီကိုရှုမှတ်တဲ့အာယုံပေါ်မှာပို့လို့မရသေးခင်မှာစိတ်လေးတွေကပင်ရောက်လိုက်လှုပ်စီရောက်လိုက်သားသမီးစီရောက်လိုက်မိသားစုစီရောက်လိုက်စိတ်လေးတွေပြန့်လွင့်အဲ့ဒီပြန့်လွင့်နေတဲ့စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းပေါ့တခါတရံမှာစိတ်ကကောင်းတဲ့စိတ်ဖြစ်ပေါ်တယ်တခါတရံမှာမကောင်းတဲ့စိတ်ဖြစ်ပေါ်တယ် တခါတရံမှာကုသိုလ်စိတ်တွေဖြစ်ပေါ်တယ်တခါတရံမှာမကောင်းတဲ့အကုသိုလ်စိတ်တွေဖြစ်ပေါ်တယ်။ဘာစိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်လေးကိုစိတ်လေးဖြစ်တိုင်းရှုမှတ်ပုံလေးတွေကိုလည်းပဲမာစီဆရာတော်ဘုရားကြီးကအခုသင်ကြားပေးတော်လိမ့်မယ်။ဓမ္မနုပဒနာဆိုတာကတော့မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်တွေ့ထိကြိုက်အဲ့ဒီအာယုံဒွါရဆုံးကြိုက်ကလေးတွေမှာ ရှုမှတ်ပုံဓမ္မနုပဒနာရှုမှတ်ပုံလေးနည်းနဲ့ရှုမှတ်ပုံလေးတွေသင်ကြားပေးတော်လိမ့်မယ် အဲဒီလိုတတိပဌာန်ဤရှုမှတ်ပုံအထုတ်ပုံတွေကိုတတိပဌာန်ဤကြကြယောဂီများကိုရှုတတ်အောင် မှတ်တတ်အောင်ပွားများတတ်အောင်သင်ကြားပေးမှာဖြစ်ပါတယ်ဒါလောက်တင်လားဆိုတော့ဣရိယာပဌာဣရိယာပုတ်၄ပါးထိုင်ရင်းနဲ့ရှုမှတ်ရတယ်လို့ရရင်းနဲ့ရှုမှတ်ပုံစဉ္ညာရှောင်ရင်းနဲ့ရှုမှတ်ပုံနောက်ဆုံးအိယာပုံမှာကိတ္တခဏလျောက်ဆက်နန်းနေရင်းနဲ့ရှုမှတ်ပုံ ဒီဣရိယာပု၄ပါးကိုဘယ်ဣရိယာပုနဲ့ပဲရှုရှုရှုမှတ်ပုံအထုပုံတွေကိုရှုတတ်အောင်ပွားများတတ်အောင်သင်ကြားပေးသွားမယ်။အဲ့ဒါမိနစ်30ပဲကြာမယ်။အဲ့ဒီမိနစ်30လောက်ကြာတဲ့အချိန်လေးကိုမိမိတို့သိခံပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့အတန်တော်ပေါ်မှာအာယုန်လေးစိုက်ထားပါ။နားကနေပြီးတော့အာယုန်လေးစိုက်ပြီးတော့နားကြပါ။ဆရာတော်ဘုရားကြီးကထိုင်တဲ့အခါမှာဘယ်လိုရှုမှတ်ရမလဲဆိုတာလေးကို သင်ကြားပေးလိမ့်မယ်။ ရတဲ့အခါမှာဘယ်လိုရှုမှတ်သွားမယ်ဆိုတာသင်ကြားပေးသွားလိမ့်မယ်။ဈဉ္ညာလျှောက်တဲ့အခါဘယ်လိုရှုမှတ်မယ်ဆိုတာသင်ကြားပေးသွားလိမ့်မယ်။လျောင်းနဲ့အိတ်တဲ့အခါမှာဘယ်လိုရှုမှတ်မယ်ဆိုတာသင်ကြားပေးသွားလိမ့်မယ်။ဣရိယာပု၄ပါး။ဒါရင်မကအာယုံတော်ရဆုံတိုင်းမြင်ကြိုက်ကြားကြိုက်နမ်းကြိုက်စားကြိုက်တွေ့ကြည့်ကြိုက်စေကုစဉ်းစားကြံစီကြိုက်မှစ၍ရှုမှတ်ပုံတွေကိုလည်းသင်ကြားပေးသွားမယ်။တာမစင်ပိုင်းရှုမှတ်ပုံလေးတွေကိုယ်မှုဆမ်းမှု၊ကိုင်းမှု၊ယူမှု၊စားမှု၊တောင်းမှုကစပြီးတော့ ရှုမှတ်ပုံလေးတွေကိုသင်ကြားပေးသွားမယ်။အဲ့လိုသင်ကြားပေးသွားတဲ့တတိပဌာန်ရှုမှတ်နည်းတွေကိုသေသေးချာချာယေရှုရှင်မကြီးဆရာတော်ဘုရားကြီးဟောပြသင်ပြပေးတဲ့အတိုင်းသေသေးချာချာစူးစူးဆိုင်ဆိုင်နာယူမှတ်သားပြီးတော့အဲ့ဒီတတိပဌာန်နည်းအတိုင်းချာချာနာနာရှုပွားအားထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့် လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓု